ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးအတ္တလိုသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌9ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဟုတ်ကဲ့ဟင်အဲတို့ခန္ဓာထဲမှာဟိုကျုပ်ွက်သေးတော့ထိနေပြီနှစ်ခုရှိမှာပါပဲဟင်ဒါရပူသေးလားလားပူပါဘူးလားဒါလေးနှစ်ခုရှိတာဟင်ဟိုပြီးတာတော့ ရှေ့မှာပြရတာတယ်မကြည့်ပဲနဲ့ပြီးလို့မှရပဲလေလားဟုတ်ကလားဟင်ယောနခုတိအပိတစ်ချက်ပေါ်ဟင်အဲ့ဒီအပိတစ်ချက်ပေါ်ဆိုတာတွေထဲမှာမှခံစားပြီးမာသာပြီးကြောင်ညာဆိုင်ပြီးဆုံးဖြာပြီးဆိုပြီးတော့ပြီးလေးလေးမျိုးထပ်ပြီးတော့ပါသွားတယ်ဟင်ဒါလေးနှစ်ခုရှိတာပါအဲ့တော့သူအဲ့ဒီနေရာလေးမှာရုပ်တည်ရေမြုပ်ခဲ့သို့ နာပြီးွားလေးယောဂီတို့ကိုယ်တိုင်လည်းရှုကြည့်လေဟင်ဒီလိုင်းလေးကိုတစ်ခွာဝါးတရေးရေးတယ်နော်ပြီးတော့အဲ့ဒီရေမြုပ်ကလည်းဟိုရေကြအားမရေဖြစ်ရတာခင်ဗျာတို့ဒီမှာလဲအာယုံရဲ့တိုင်အားမဖြစ်ရတာခင်ဗျာဟင်ဟင်တစ်ဖက်ရဲ့လီအာဟိုအတွေ့အာယုံပေါ်မှာပေါ့လေလီရဲ့တိုင်အားမ၍ဒါကတို့နာပြီးွားပြောတာလေနားတဲ့နေရာလဲဒီတိုင်းပဲဘယ်နေရာဖြစ်ဖြစ်ဒီတိုင်းကြီးတဲ့လာမှတော့ ဟုတ်ကလားတရားသဘောပေါက်ကုန်ပေါက်တာပဲမဟုတ်ဘူးလားဟင်အဲ့တော့တို့ရင်မြုပ်တံတို့လည်းတဖွာဝါတေးပဲဟုတ်ကလားဗျာအဲ့တော့ဒီရင်မြုပ်တံဆိုတော့ဟိုအမဲအမုံရောက်ဖြစ်တဲ့ရင်မြုပ်ကြီးကိုသွားရင်ဒါဘာကြီးလို့ဆိုလို့ဘာကြီးဟုတ်လို့လားဗျာဟင်အဲ့ဒါဘာကြီးမဟုတ်တာကြီးခင်ဗျားတို့ဘာကြီးလုပ်နေတာပဲဟုတ်ဟင် ဘာမှမဟုတ်တော့ဝေဒနာကချဲ့ပြတယ်ဟင်ဟိုတို့မိုးရေသက်ကရာလေဟင်မိုးရေသက်ကလေးကဘာမှရှိတာမဟုတ်ဘူးအောက်ကဒီအကြည်ဓာခံကတဖြာရာရှိရင်တဖြာရာရှိတော့သူကအကြည်ဓာကိုမြင်ပြီးချဲ့ယူတာတယ်သူအနည်းမှရှိတဲ့အကြည်ဓာကိုပဲသူချဲ့ယူလို့ရတယ်တယ်မျက်စိပြီးမျက်ကြည့်ပဲတယ်ဟဲ့နာပြီးနာကြည့်နာပြီးနာကြည့်ရှားပြီးရှားကြည့်ခန္ဓာကိုယ်တစ်ခုလုံးမှာ သူ့ကိုယ်မှာရှိတဲ့အကြည်ကိုအနိကဆုံးဟာနဲ့သူကကပ်ပြီးချဲ့ပြတယ်ဟင်အဲ့တော့သေးသေးလေးကိုကြီးကြီးဖြစ်အောင်သူကလုပ်ကြတယ်ဟုတ်ကလားဟင်တစ်ဖိတ်ကိုတအိတ်လုပ်ပြဟုတ်ကလားဟင်ဟင်အဲ့ဒါဝေဒနာရဲ့တတ်ပြီပဲဝေဒနာကအဲ့လောက်ချစ်အားကောင်းဟုတ်ကလားဗျာဟင်မရှိတာရှိလုတ်ပြတဲ့နေရာတော့သူကဟင်ပါရဂင်ရောက်တယ်ထင်မလားဟင် တကယ်ကိုရည်မြုပ်ဘာမှကင်လို့မရတာကြီးဘူးအဲ့ဒါကိုတကယ်ရှိပြအောင်သူကလုပ်ကြပြီဟုတ်ကလားဗျာပညာကလည်းအဲ့ဒီဝေဒနာကချဲ့ပြလိုက်တဲ့အရေးကိုအယောင်ကိုပဲအကောင်ဆိုပြီးသူကမှတ်ချလိုက်တယ်တင်မလားဘုန်းကတော့အရေးယောင်ပဲဗျာအဲ့ဒီအရေးအယောင်ကိုသူကအကောင်လို့လုပ်ကြလိုက်တယ်ဗျာဟင်ဟုတ်ကလားဗျာအဲ့တော့ဝေဒနာကချဲ့ရတဲ့အထဲ တင်ညာကထလှဲ့လိုက်ပြီးတင်ညာဟင်လှဲ့လိုက်ပြီးတယ်အဲ့ဒီဟိုတင်ညာရဲ့အလှဲ့ကိုကြည့်၍ဟာအယောင်ကိုအကောင်လို့ထင်အောင်လုပ်လိုက်တော့ဟိုဘက်ကဝိညာဉ်ကလည်းအကောင်လို့ပဲထင်မှာထင်တယ်ဟုတ်ကလားဟင်ဒီလိုထင်အောင်ဟိုကလည်းပြတော့အဲ့ဒီအထင်တိုင်းပဲဟိုကဝိညာဉ်ကလည်းမြင်တော့တာဟုတ်ဗျအဲ့တော့အကောင်ဖြစ်သွားရောလားဟင်ဟင်ပြတာကအယောင် ဟင်မှားလိုက်တော့အကောင်ဟုတ်ရောဟင်အဲ့ဒီအကောင်ကိုသူ့ဝိညာဉ်ကอืมသဘောကြတော့ကောင်းတယ်ဒီလိုထင်ကြဟင်သူသဘောမကြတော့မကောင်းဘူးအပြင်ကကောင်းတာမကောင်းတာသူ့လို့မဟုတ်ဘူးသူကောင်းမို့သူကြိုက်မကြိုက်ပဲအရေးကြီးဟင်သူကြိုက်ကောင်းပါပဲသူမကြိုက်မကောင်းဘူးပဲအပြင်ကဘလောက်ကောင်းနေနေမကောင်းနေနေဒါအပြင်ကိစ္စသူကိစ္စမဟုတ်ဘူးဟုတ်ကလားအရေးကြီးတာသူကြိုက်မကြိုက်ပဲထင်တယ်ဟဲ့ဟင်ဝိညာဉ်ကလည်းလေ အဲ့တော့သူကလည်းသူကြိုက်ကြိုက်တယ်လို့မကြိုက်မကြိုက်တယ်လို့လိမ်မပြားဟုတ်ခလားဟင်အဲ့တော့တို့ယောဂီတွေမှာဟင်မဟုတ်တာအဟုတ်လို့ပြီးလဲချဲ့ပြဟုတ်ကလားပညာကလှဲ့ဝိညာဉ်ကလိမ်ညာဟုတ်ကလားအဲ့တော့အယောင်အကောင်အဖြစ်နဲ့သူကထင်းယုံနေမကဘူးမြင်လာတယ်ဟုတ်ကလားဗျာဒါယောဂီတို့ကိုယ်တိုင်ခံနေရတာထင်တယ်ဗျာ ဟုတ်ကလားဟဲ့ကိုယ်တိုင်ခံနေရသေးရဟင်တာဝန်တော်နေရာတိုင်းမှာဒီသုံးခုအများအားတို့အတွင်းကနေကလိမ့်နေတယ်ထင်တယ်အများအားအများအားဒီဘက်ကလိမ့်တယ်လို့တစ်ဖက်ကအာယုံကလည်းတိုက်လဲတိုက်တယ်သူကဆွဲတယ်ဆွဲဟင်တိုက်ရုံနဲ့မဟုတ်ဘူးတိုက်ပြီးဆွဲသွားတာသူဟုတ်ကလားတိုက်ပြီးဒီနာရင်ထားကြတာမဟုတ်ဘူးဟောယောဂီတို့စိတ်ကိုအပြင်ကိုဆွဲယူသွားတာဟုတ်ကလားဟင်ဉာဏ်လုံးထိတ်မြင်တာကိုသူ့စီမြင်တယ်လို့ပြောအောင်လုပ်ပြထားတယ် ဟုတ်ကလားဟင်တို့ရှိဦးလမ်းကြည့်ပါလားဟိုတောင်ရိုးကြီးမတွေ့ဘူးလားတောင်ရိုးကြီးတွေ့တာတောင်ရိုးကြီးကိုသွားမြင်တာလားမျက်လုံးထိတ်လားမြင်တာလားမျက်လုံးထိတ်မှာကြိတ်လားမြင်တာလားအဲ့ဒါကိုဟောသူကသူ့စီကမြင်မယောင်အောင်ဖြစ်အောင်အာယုံကဟောတောင်ရိုးကြီးကသူနာကခွဲသွားတယ်ဟုတ်ကလားဗျာဒီလိုတို့အတွင်းကအင်းချေရဟုတ်ကလားဟဲ့ဟင်လှဲ့ရလိန်ရတဲ့အထဲ ယောဂီတို့ခမညာမှာအချေလဲခံရအလှေလဲခံရအလိမ်လဲခံရတဲ့ထဲအပြင်ကလည်းဖွဲပြီးခေါ်သွားအောင်မယ်ဆိုရင်တော့ဟာဘယ်လိုလုပ်ဟေ့ဟင်ဘယ်လိုနေမတော့မှာဟေ့အခါရကောင်းတာဗျဘယ်ကခက်မှာတော့ခက်တာလားကောင်းတာလားဟင်ဟာဘယ်တော့မှမသိခဲ့လို့တော့ညာမသိတော့ကောင်းနေသူဘယ်တော့မှမသိခဲ့လို့တော့ညာ ဟင်အဲ့တော့တို့ကောင်းလေရဲ့ထင်ပါအဲ့တော့အာသာတံသတရူပိနာတဲ့ဟုတ်ကလားဟင်းဘယ်လောက်ပဲမตายရတရားဖြစ်နေလေသူตายရတရားဖြစ်သွားတယ်ဟင်ဟုတ်ကလားဟင်ဟင်အဲဘယ်လောက်ပဲမตายရတရားမตายရတရားကြီးရဖြစ်နေလေตายရတရားဖြစ်သွားတတ်တယ်ဟင်ပြီးတော့ပိယရူပိနာအပိဟံတဲ့ဘယ်လောက်ပဲမုန်းတရားကြီးဖြစ်ဖြစ်ချွတ်တရားလို့ပဲသွားထင်တယ် ဆင်နိုင်လေတဲ့ဟုတ်ကလားဗျာပြီးတော့ဒုက္ခံဒုက္ခတာရူပိနာတဲ့ဘလောက်ပဲဆင်းရဲနေလေအဲ့ဒီဆင်းရဲတာဒီပလင်ချမ်းသာတယ်လို့ထင်နေတယ်ဟုတ်ကလားတရားသမဒေါင်ချာဆိုင်အောင်မူနေတာအဲ့ဒါသူချမ်းသာတာပဲဟုတ်ကလားဟင်တရားသမထောင်ချာဆိုင်အောင်မူနေတာဘယ်လိုတော့အဲ့ဒါချမ်းသာတာလားဆင်းရဲတာလားခမည်းတော်ကပြောတာကာယကညှို့သွားမေဦးဟုတ်ကလားဗျာဟင် ဟောဘယ်လောက်ပဲဒုက္ခရောက်နေလေအဲ့ဒီဒုက္ခရောက်တာပြီးပြင်သူ့မှာချမ်းသာလိုက်တာပဲဗျာဟုတ်ကလားဗျာအဲအဲလိုတို့အထထတို့ဟင်အလင်ခံရအလှဲ့ခံရဖြစ်နေကြကြတယ်ဟုတ်ကလားဗျာအဲ့ဒါကိုယောဂီတို့ဒီနေရာဟောနာပြီးမှရှုွက်ဒါယောဂီတို့ဟင်ထိုင်နေယောဂီကတော့ဒီနာပြီးဝါဒီပြင်နိုင်ရှုွက်မဟုတ်ဘူးလားဒီခုံယုံကဒီအမှုကိုပြောက်အောင်သိနိုင်ရစ်ပါ မသိနိုင်ဒီတရားမမှုသံတရာတိပါသွားမယ်။ဒါတရားမမှုထင်တယ်။ငါရှိမရှိဟုတ်ကဲ့။ဒါလည်းတရားမမှုထင်တယ်။ညင်ပွားနေတာထင်တယ်။ဟင်ငယ်မင်းဒါလည်းညင်ပွားနေတာထင်တယ်။မကောင်းမကောင်းဟင်ဘာမဘာဟုတ်ကဲ့။ဒါညင်ပွားနေတာပဲ။ဟုတ်ကဲ့လားဖခင်ကငါမရှိဘူး။ဟုတ်ကဲ့လား။ဖြစ်ပြီးယုံနာရဲ့ဟင်ဖြစ်ပြတဲ့ဘော။ ရားကဆုံးဖြတ်ချက်ချပေးတယ်လေဟုတ်ကလားဟင်မမြဲဘူးဖြစ်ပြီးပြက်ကြသွားဒီလိုလည်းပြောဟုတ်ကလားပြီးတော့အပြက်ကအပြက်ဆက်နေတဲ့အတွက်ဒါဒုက္ခကွာဒီလိုလည်းပြောထင်ဟုတ်ကလားပြီးတော့ဘယ်ညာမို့တို့မတို့သူက အကောင်းမဟုတ်ဘူးအယောင်ဖြစ်တဲ့အတွက်သဘောပဲကွာဒီလိုပြောထင်ဒါဘုရားကပြောတာဘုရားကတို့ဆုံးဖြတ်ပေးတယ်သူတရားမင်းထင်တယ်ဟဲ့ဟင်30ပုံအကုန်လုံးကိုသူထိုးထွင်းပြီး ရှေ့ရောနောက်ရောလက်ရှိရောသိနိုင်တဲ့အတွက်အစကနေအဆုံးထိသိနိုင်တဲ့သူသုံးသပ်ပြီးတယ်ဟုတ်ကလားဟဲ့သို့သောတို့ယောဂီတို့ကမမြင်လိုက်နဲ့ဘယ်နဲ့ငါမင်းနဲ့ဟင်မကြားလိုက်နဲ့ဘယ်နဲ့ဟဲ့ငါကြားတယ်ဟုတ်ဟင်ယောဂီတို့ကတဏ္ဍာငါနဲ့ပဲထင်တယ်ငါမလွတ်တဲ့နေရာပဲရှိသေးတော့ဟာရှိပြီဗျာဟုတ်ကလားဗျာပြီးတော့မနေ့ကလည်းငါပဲဒီကနေ့လည်းငါပဲဒီလိုလည်းမြဲတယ်လည်းထင်တယ် ဟုတ်ကလားဗျပြီးတော့ကိုကြိုက်တာနဲ့တွေ့တော့ဘယ်လိုပြောဟုတ်ဒီလိုလည်းပြောတယ်ဟင်ဟုတ်ကလားဗျဟင်အဲကိုကောင်းတယ်လို့လည်းတို့ဟိုပြောတာဟဲ့ပြီးတော့ဒီအရေးအယောင်ကိုဖမ်းပြီးတော့အာယုံခံစားတာကိုဟိုတို့ပဲနေတော့ဟဲ့ရတယ်လို့ထင်လိုက်တာထင်တယ်အဲတော့ပိုင်တယ်ကောမထင်ဘူးလားပိုင်တယ်လို့လည်းပြောတယ်ဟုတ်ကလားအဲတော့တို့ကဒါဘာဘာသာဝင်နေတော့ ဗုဒ္ဓဘာသာဝင်တွေဖခင်ကငါမရှိဘူးတို့ကဘယ်လိုပြောတော့ဟုတ်ဟာဘယ်လိုပါဗုဒ္ဓဘာသာဝင်တို့ဖခင်ကမမြဲဘူးတို့ကဘယ်လိုဟုတ်ဟာဘယ်လိုဟာတော့ဟင်ဘာဘာဘာတွေတော့ဟာလုတ်ကြရောမယ်လုတ်ကြရောမပြောတော့ဘူးတော့ပါပါတဲ့ဟုတ်ရဖခင်ကအပြက်ကအပြက်ဆက်နေလေတဲ့ဟင်ဟုတ်ကလားတို့ကဘယ်လိုလဲ မကောင်းများဟင်ပြက်နေတယ်လို့ပြောတယ်သူကပြောတယ်သူကဟာဘယ်လိုဟင်ဖះကတကယ်ဘာရှိဘူးတဲ့သဘောပဲတဲ့သူကဘယ်နဲ့တော့ဘယ်နဲ့တော့ဟဲ့ဖះကိုခံရင်းတဲ့ဟာဟုတ်ကလားဟဲ့လူလူချင်းခံရင်းကောင်းလေဟင်ဟုတ်ကလားဟဲ့ဟဲ့အခုဖះဖုံးပြလို့ခင်ဗျားတို့ကျင်းတာဖះငါမရှိဘူးတဲ့မမြဲဘူးတဲ့မကောင်းဘူးတဲ့မိုက်ဘူးတဲ့တော့ဖះဖုံးပြကျင်းတာလား ဟိုးမကျင်နာလို့မှခုခံရင်းနေတာအခုပုံရင်းလေးဟုတ်ခကြောင်ရောက်မှပုံရင်းလေးဟုတ်ဗျာရွာတော့ငါတခဏကြောင်ရောက်မှပိုးတောင်ရင်းလေးခဏတော့ဟုတ်တယ်ဘယ်နဲ့တုံးကြအဲ့တော့ဖုံမို့ကိုရှုပ်ွက်တဲ့စစ်ပိသမှာဟုတ်ကလားဟင်အဲ့တော့ဝင်နေဖွာဖွာရေးဟုတ်ကလားဟင်အဲ့ဒီနေရာမှာသူ တတိစေစာအားလေးနဲ့သူ့ဆိုင်အားလေးနဲ့ခုကြည့်ထင်ခဲ့ဒီစေစာအားလေးကတို့ဒီနာသီဝနဲ့လေးနဲ့တိုက်ရင်အတွေ့အာရုံလေးတခုမရှိဘူးလားဒီအာရုံတစ်ခုတည်းတင်ဒီစိတ်ရှိနေအောင်စေစာအားကနေသမတ်ပေးရမယ်နေသမတ်မပေးရင်အာရုံရဲ့ချက်မှုဆွဲမှုတော့မပါနိုင်ဘူးဝေဒနာရဲ့ချက်မှုဟောမခံရဘူးလား အဲ့တော့ကိုသူချဲတော့ပါမတော့အောင်လဲသတ်မှတ်ပေးသမ်းပါသေသအားခဟုတ်ကလားဟင်တို့စိတ်နဲ့ပြောလို့ရှိရင်တော့သူကပိတ်ဖို့ရေးတယ်ဟဲ့ပိတ်ဖို့ရေးဟုတ်ကလားဟင်တို့သူ့ဆိုင်အားစွာကယောဂီတို့ဒီနေရာမှာသူ့ဆိုင်အားလို့ပြောလိုက်ရင်အာဘယ်သူနဲ့ဘယ်ဆိုင်နာသူတို့တွားတွားမှထင်နေတို့တို့လည်းဒါလေးခဏခဏရှင်းနေကြတာပဲကွယ်တို့တော့စိတ်ခံတဲ့နေရာကြရင်တလွဲဖြစ်ဖြစ်နေတယ်လေဟုတ်ကလား ပူးလိုက်အားကွာတို့ဒီရှုွက်တဲ့ကိုရှိသမျှအပိအကုန်လုံးပြိနေသေးချင်တာဒါအဓိကပဲအဲ့တော့ဝေဘူးဆရာတော်ဘုရားကြီးတော်ပူးလိုက်အားကွာကိုသုံးရင်ယောဂီတို့အထင်မှားပြီးဟိုတောစုတောင်ဆိုင်နဲ့လုံမှာဆိုလို့တထီတဲ့ထိတပီတဲ့ပြီးအောင်လုပ်ဘယ်လိုပြောတာလဲဒါပူးလိုက်အားပဲလေတို့လည်းဟိုဥပမာပေးခဲ့တယ်အဝေးဟိုမမြင့်တမင်အရာဝတ္ထုကိုကြည့်ခင်ကာလတုန်းက သူ့ကိုမလွတ်တမ်းကြည့်နေတာကွာဒီလူစိုက်ကြည့်တယ်လို့ပြောတာမဟုတ်လားအဲအဲ့ဒါစိုက်ကြည့်တယ်ပြောတာကွာအဲသူ့ကိုရှိသမျှအပြီးသူ့ဒီကိုရောက်နေတာပြောတာမဟုတ်လားဒါပြောတာဗျာခင်ဗျားတို့အဲစိုက်ပါဆိုလို့ချင်းခေါင်းကြီးအုံလာတာနဲ့ကိုရင်ကြီးတုံလာတာနဲ့အဲ့ဒါတို့လာလာရှောက်နေလို့ပြောတာဟုတ်ကလားဟဲ့ဟင်ဟိုရှိသမျှအပိဒီမှာပြိသိချင်တာပြောတာအဲ့တော့တို့ဟိုဝေဒနာကဘယ်လောက်ချက်နေလဲဟုတ်ကလားဟဲ့ အာယုံကဘလောက်ဆွဲနေနေသိတာအားကအဝင်နဲ့အမှအထွက်နဲ့အမှအဝင်နဲ့အမှအထွက်နဲ့အမှဒီနေရာမှာသိဝိုင်းထားရင်ဘလောက်ဆွဲဆိုပါအောင်မလားဗျအဲဘလောက်ချက်ချက်ပြန်အောင်မလားဗျဒါသိချင်တယ်သူသိဝိုင်းပေးထားတယ်ဟုတ်ကလားအဲ့တော့ဒီနေရာမှာဟိုတို့သိနေပြောလို့ရှိရင်တော့ပိတ်ဆိုရေးပြီးရင်ရှင်းလင်းရေးထင်တယ်ရှင်းလင်းရေးကအဲ့ဒီမှာရှိနေတယ်တို့အစီသေးနဲ့ပြီးလေးပဲမဟုတ်လားအေးတော့ဟောအေးဟုတ်ကလားအေးမှပြီးမအေးမပြီးဘူး ဟုတ်လားနှွေးသိနှွေးမှထားပြီးတာမနှွေးဘူးဟုတ်ကလားဗျအဲ့ဒီအေးဓာလေးနဲ့တိဓာလေးနှွေးဓာလေးနဲ့တိဓာလေးအေးဓာလေးဘယ်လိုအေးနေတယ်လဲတိဓာလေးဘယ်လိုပြီးတော့တမ်းမျက်စိမတက်ကြည့်ညမှာတတ်တော့တာဟုတ်ကလားသူဆိုင်သူဆိုင်ဆိုတာဟင်တခုဒီတော့သိဖြစ်ချင်တာတယ်အဲ့တော့တို့ဒီသေစာအားကနေသိမ့်ပေးလိုက်လို့ဒီနေရာလေးတွေငယ်ရှိနေဒီထဲမှာရှိတဲ့အဖြစ်နဲ့အပြည့်ရဲ့လှုပ်ရှားမှုကို ပြီးပြီးပြီးပြီးပြီးချင်တာလေရုပ်ပြီးဖောက်ပြန်လာတော့သဘောထင်အဲ့တော့ရုပ်ရဲ့ဖောက်ပြန်နေတဲ့လက္ခဏာတွင်ပြမှုရကိုမြင်ဒီခိုင်းတာထင်တယ်နာမ်ပြီးပြီးတာတော့သဘောထင်တယ်ဟုတ်ကလားအဲ့တော့နာမ်ရဲ့ပြီးတတ်တဲ့သူ့ရဲ့တွင်ပြမှုရလက္ခဏာလေးကိုယောဂီတို့အကုန်လုံးအဲ့ဒီမှာသေချာမြင်သိချင်တာပါဟုတ်ကလားဟိသဘောပေါက်ကြတယ်အဲ့ဒီလိုလေးတို့မှတ်ပြရမယ်ဟိသဘောပေါက်ပြီအဲ့အထင်းနဲ့တီလေးပါ ဟုတ်ကလားဟိုခန္ဓာ၅ပါးပြောလို့ကြောက်ပြောခန္ဓာ၅ပါးတည်းဖွဲ့မနေသမှာနဲ့ဟုတ်လားတို့လာပြီးခန္ဓာ၅ပါးလည်းကြောက်ကြောက်မနေသမှာနဲ့ဟင်တို့ကဟိုဒေသနာသင်တိုင်းမှာဟိုဘုဒ္ဓတာဖြစ်အောင်ပြောတာပါယောဂီတို့ကြောက်နေကြတယ်ဆိုအထီးနဲ့ပြီးဒီတစ်ခုအလုံးလုံးပုံကြောက်တယ်ဟုတ်ကလားဒါပဲကြည့်ဒါပဲကြောက်တယ်ဟုတ်ကလားဟိအဲ့တော့ခန္ဓာ၅ပါးတော့တို့သဘောပေါက်ခဲ့ပြီတင်တယ်အဲ့ဒီခန္ဓာ၅ပါးဘယ်မှာတက်ဝင်လဲ အင်းထိနေပြီးအသက်ဝင်တယ်အဲ့ဒီအထိနေပြီးဘယ်နှမှာအသက်ဝင်တယ်ဟုတ်ကလားအမြဲတမ်းမဲလားတက်တက်လုံးမဲလားမြင်တော့တက်တက်လုံးနဲ့ပြောသိခင်ဗျာအာလောကရောမဲဟုတ်ဗျာတက်တက်လုံးကိုပြောရတာလေဟင်ဟင်အာမြင်တော့မြင်ပြီအဲ့ဒီညာခဏငါးပေါ်မှာပဲ ဟုတ်ကလားအဲ့ဒီချိန်မှာနာပြီးွားကဖြီးပြီးဘလောက်ချိန်နေလဲခံစားမှုမသားသူကြောင်ရဆိုင်သူ့စီမှာရှိမှရှိပဲခေါင်းဆောင်ဆင်ရင်သိမ့်မှသူ့မှာမရှိပဲဟိုမြင်သိမှသာဆင်ရင်သိရှိနေတယ်ဟုတ်ကလားကြားတော့ကောဟင်နာတော့ကောသားတော့ကောထိတော့ကောကဲခန္ဓာငါးပါးဘယ်မှာသက်ဝင်တယ်လဲဆိုခင်ဗျားတို့အာယုံတက်ခိုက်တဲ့နေရာဟင်အဲအာယုံကတော့ဟိုခန္ဓာကိုယ်တစ်ခုလုံးအမြဲတက်ခိုက်နေမှာတယ်ဟဲ့ယောဂီတို့ဆင်ရင်သိဝင်တဲ့နေရာမှာခန္ဓာငါးပါး အသက်ဝင်နေပါတယ်ဟင်နောင်ခန္ဓာငါးပါးဘယ်မှာအသက်ဝင်တယ်လဲလို့မေးရင်နှခေါင်းမှာတို့သိဟေ့ဘယ်လိုလုပ်ဗျာဟေ့ခန္ဓာငါးပါးပဲတဲ့ဝင်တယ်ဆိုတော့ခုနကအာယုံရဲ့တိုက်ခိုက်တဲ့နေရာထင်တယ်ဟဲ့အာယုံမှာတိုက်ခိုက်မှဒုက္ခလည်းဆင်ញင်သိဝင်မှဆင်ញင်မှလည်းခံစားပြီးမှသာပြီးပါမှာလေဟေ့မဆင်ញင်ရင်အာယုံဘလောက်တိုက်နေဟုတ်ကလား ခန္ဓာငါးပါးပေါ်နိုင်မှာမလားဟဲ့မပေါ်နိုင်ဘူးဒါလည်းမှတ်ခဲ့ဟုတ်ကလားပြီးတော့ဒီအထီးနဲ့ပြီလေးအဲထိတာလေးဟာထိတာလေးပြီးတာလေးဟာပြီးတာလေးဒါလေးမြင်အောင်ကြည့်နိုင်လို့ရှိရင်ခန္ဓာငါးပါးတည်ယူကိုယ်ကကွဲပါဟုတ်ကလားဟင်အထီးနဲ့ပြီအရေးကြီးဆုံးထင်တယ်ဟဲ့ဟင်အဲ့တော့ဝင်လေးဟိုနှာပြီးဝါရှုနေတဲ့ယောဂီဒီအဲ့ဒီမှာခန္ဓာငါးပါးသက်ဝင်နေပါလိမ့်မယ်အဲ့ဒီမှာဆင်ရင်းနေတကူဟုတ်ကလားဗျာ အဲ့ဒီမှာအဖြစ်နဲ့အပြီးလေးသူ့တွင်ပင်မူရာလက္ခဏာလေးမြင်အောင်ရှုပြပါဟုတ်ကလားဗျာအဲ့ဒီခန္ဓာ၅ပါးပဲဒီကနေ့လေကြဘိုးလေးဖြစ်အောင်ပြောလေအောင်အာဘာမကြည့်ကျင်တာပေါ့တဘူတဘူကလေးဖြစ်ပုံအာဟုတ်ကလားဗျာဟင်ယုတ်ခန္ဓာသူကတို့ပါနဲ့တူတုံဆိုတော့တပတ်သက်ဆံသက်ကြီးနဲ့အလုံးတူဟင်ဆံသက်ကြီးရော ဟိုတို့ဘာတို့ဖွဲတို့ဘာတို့နဲ့လောင်စာနဲ့ဟိုဘွမ်လာအိုးကြီးကိုမိရှို့ရတာထင်တယ်။မိရှို့ပြီးအဲ့ဒီကရေနွေးငွေးနဲ့မောင်းရတာထင်တယ်။ဟင်အဲ့ဒီကနေမှဟိုဘူလင်ကျုပ်ပါတို့တွေနဲ့တခါတည်းအကုန်လုံးဟိုကျိဝါသက်တို့ဘာတို့အကုန်ရောက်ရတာထင်တယ်။ဒီကနေပြီးဖွဲနို့တို့ထွက်တဲ့နေရာ ဖွဲကြံထွက်တဲ့နေရာဆန်ထွက်တဲ့နေရာဟင်နောက်မှဖွဲတာထင်တယ်။ဟုတ်ကလား။တို့မှလည်းဒီအစာအိတ်ကိုမြည်၍ဟုတ်ကလားဗျာ။ အောက်မှာရှိတဲ့ဘဝင်ဟုတ်ကလားဘဝင်လေးထင်တယ်ဟဲ့ဘဝင်နဲ့အဲအဲ့ဒီမှာအပူလေးထင်တယ်ဟဲ့အဲ့ဒါလေးရဲ့ပင့်အားလေးနဲ့တို့နှလုံးအိမ်လှုပ်ရှားပြီးတော့အဲ့ဒီနှလုံးအိမ်လှုပ်ရှားသလောက်စိတ်ဖြစ်ပေါ်လာပြီးအဲ့ဒီစိတ်နဲ့တို့လှုပ်ရှားနေကြရတာထင်တယ်အဲ့တော့တို့ကอืมခံတကြီးနဲ့တူထင်တယ်ဟဲ့ယုံကြည်ယုံကြည်ယုံကြည်ဝေဒနာကအဲ့ဒီခံသက်မှာတာဝန်ယူနေတဲ့မန်နေဂျာနဲ့တူ အဲတင်ညာကအဲ့ဒီဆံသက်မှာအလုံးဝင်လုံနေတဲ့ပကြီးနဲ့ဟင်မှတ်သားတာကလေဟင်ဟိုသင်္ခါရဆိုတဲ့ဟာကတော့အဲ့ဒီဆံသက်မှာသဘာပယ်ဆံပဲနေတဲ့နဝလီဘာခေါ်တော့ဥရိဓမတွေနဲ့အလုံးတူဟုတ်တယ်နဲ့ဟိဟင်ဟုတ်ကလားဟိဝိညာဉ်ကတော့ဝေဒနာပညာပြောတဲ့အတိုင်းသူခံစားကြည့်ပြီးကြိုက်အတူယူတယ်မကြိုက် ဟင်မကြိုက်တော့လဲမကောင်းတာတူတူမှာကြိုက်တော့လဲကောင်းတာတူတူတာထင်တယ်အဲ့တော့တို့ဝိညာဉ်ကတော့ဟင်စက်ပိုင်ကြီးနဲ့လွန်တူထင်တူလိုက်အတူတည်းအဲ့တော့တို့ဒီစက်ပိုင်ကဆံသက်တို့မြည်ဒီအာတော်တော်ပြီတဲ့ကြံတဲ့နေရာထင်ဟင်ဖွဲပြားရာရောတထောင်းတောင်းနဲ့ဟင်အဲ့တော့စက်ပိုင်ရှင်ရဲ့ ဟိုတို့ပါတော့အစာရောင်အဝတ်စားထားတာဒီနဲ့ဒီဆန်ဖက်နဲ့တင့်မှာမလားမတင့်တော့မန်နေဂျာကိုလွှဲထားဟုတ်တယ်ဟင်သူဝင်သလားဝင်မှုသူကဘာတော့ဟိုသက်ပိုင်ကြီးဆိုတဲ့ဂုံတူးနဲ့တို့ဟိုကဖိတ်ဟိုကားလေးနဲ့ဒီကဖိတ်ဒီကားလေးနဲ့အဲ့ဒါသွားပြီးသက်ပိုင်ကြီးခမရသက်ပိုင်ကြီးခမရဆိုဟုတ်ကဲဟုတ်ကဲနဲ့အဲ့လိုလိုက်ပြီးလဲပြီးသူစားတာသက်ပိုင်ကြီးလေဟင်ဟိုဆန်ဖက်တော့သူအားထားတော့ မန်နေဂျာအားထားအဲ့တော့မန်နေဂျာကအလုံးလိုချင်လို့လာတာလားငွေလိုချင်လို့လားငွေလိုချင်ပါလားကြာပါခံခဏတင်ချာဟောပြီလို့လားအာဘာဖြစ်လို့တော့ဟင်ဘယ်သူမျိုးမဆိုအလုံးလိုချင်လို့လာသူမရှိပါဘူးငွေလိုချင်လို့လာဟုတ်ကလားပြီးတော့အဲ့ဒီမန်နေဂျာကပရာဟိတလုပ်ငန်းလုပ်မလို့လာတာလားအတာဟိတအတွက်လာတာလားဟုတ်ကဲ့ကြားပါ မဟုတ်ကဟုတ်ကမန်နေဂျာကိုခင်ဗျာအတားဟိတာသမားတွေခင်ဗျာလို့ဟင်ပရဟိတာသမားကမဖြစ်နိုင်လားသူဟာဟာဟာဖြစ်နိုင်တယ်ဟင်ဘယ်နဲ့လို့ဟင်ဟင်အဲ့ဒီမန်နေဂျာကသူကမန်နေဂျာဆိုတဲ့အဆင့်နဲ့ပြီးတာသူအသက်ပိုင်းကိုတက်ဖြစ်နေနော်နောက်သူတစ်ထိန်ကောင်းဖြစ်နိုင်နော်အဖြစ်ချင်တာပဲအဲ့တော့မန်နေဂျာကြီးပွားခြင်းရင်အဲ့ဒီမန်နေဂျာလင်ရမလို့ဟုတ်ကလား အဲအဲ့ဒီမန်နေဂျာလင်ရလိမ့်မယ်မလိမ့်မဲနဲ့သူမကြည့်ပွားနိုင်ဘူးလေဟုတ်ကောအဲ့တော့ဟိုကစဘာရောက်နေဘောမလားဘူးလားအဲ့တော့သူပဲလိုက်ပြီးတော့ဒီစဘာကဘာတော့ဟင်ဟင်ကံကြည့်ထုတ်ကြည့်နဲ့မမေးဘူးလားအဲ့ဒီလိုလိုက်လိုက်ပြီးဆဆဆဆနဲ့သူမေးတယ်ဟုတ်ကလားဗျာအဲဝေမဲ့ကြံတော့သူကမိသဘာအလွန်ကောင်းတာပဲပြောမလားဘေးနေရင်တော့ဟာ လုပ်ကြရောဗျာခင်ဗျာဟုတ်ပါမလားဗျာဟင်ဟင်ဟာတို့ရမောကဘလို့အဖူကဘလို့ဖြင်းကဘယ်လဲခင်ဗျာဟာကြီးကကြောက်ပြုံးကဘယ်လိုတဲ့နေနေဟုတ်ကလားဟောသူကငွေပေးပြီးဟိုကသဘာရမယ်ဟာဆိုတော့နှိမ့်မနော်မန်နေဂျာထုံးဟုတ်ကလားဒီလိုတဲ့သူလောက်တယ်ဟုတ်ကလားအဲအဲ့လိုနဲ့သူကဟိုဟိုသဘာမေးလိုက် ဟုတ်ကလားဈေးနေဝယ်မှထင်တယ်ဟဲ့အဲ့တော့သူအညာတော့မသိဘူးပေါ့ဗျသူဟာအောက်မှာကျင်လေကြတော့အောက်များဆုံးသိတာပေါ့သူဘာတော့ပေါ်ဆမ်းမွေးဆိုအကောင်းဆုံးပဲဟင်ဟင်ဒါပြီးမှတို့စပယ်နဲ့တို့မီဒုံတို့အမထတို့အဲ့လိုသွားတာထင်တယ်ဟဲ့ဟင်ကမာကြီးတို့တို့အဲ့လိုငါးမျိုးထားဆိုဟင်ငါးမျိုးကိုဟောဝယ်တဲ့ကာလကြတော့စပယ်နဲ့ကိုသူ ပေါ်ဆမ်းလို့ဟင်ကောင်းတာနည်းနည်းဝင်မှာပေါ့လေဟင်အဲနည်းနည်းဝင်မှာပေါ့လေအဲတော့ဒီကြီးပေးရမှာမဟုတ်လားသို့တော့အဲ့ဒီကလည်းနေနေဦးဟုတ်ကဲ့ဗျအဲအဲ့ဒီဟိုဂူတော်ငါရောသူသဘာနာမျိုးရှိတော့ဂူတော်ငါမျိုးထားမယ်ထင်တယ်ဂူတော်ငါဘယ်လောက်ထားမှာလဲအဲငါလုံးထားမှာငါလုံးထားပြီသူကသဘာတွေကိုဒါဝဲဒါဝဲဒါဝဲအဲဘယ်သဘာကဘယ်လောက်ဘယ်သဘာကဘယ်လောက်သူ့တဲ့သူ့မှန်တဲ့သူအဲဒီမန်နေဂျာကရှိသေးဟုတ်ကလား ရှိပြီးတော့တို့ဟိုအလုသမားတွေကိုဒီစဘာကိုငွေချေပြီးဟိုအသွင်ခိုင်းတဲ့ကာလကြတော့ပဲ့နေတော့ဟိဟင်ဟိုစဘာကောင်းဟင်ဆယ်ပြီးတဲ့ကိုစဘာညံသပြီးရောထည့်လိုက်တော့သိမလားသိဟင်ဒီလိုကသူအယောနော်လေးနဲ့ဟုတ်ကလားဟိုတို့ကမာကြီးကိုပေါ်သားမွေးစေးရအောင်လည်းသူလုပ်နေဟင်ဘာလို့တတိယသူငွေထုတ်အောင်ပါဘူး ဟုတ်ကောဟိပြီးတော့ပေါက်သေးတဲ့ဟိုကနှိမ်ပြီးတော့ဝယ်တဲ့ဝယ်တယ်ဝယ်တော့ကတော့ပြီးကြတော့ပေါက်သေးတဲ့သဘာကောင်းလို့ပူပေးရပါတယ်လို့ဒီလိုကောမန်နေဂျာကသက်ပိုင်ကြီးတရားနေပြီးတော့တင်ကြမှာဟုတ်ကလားဗျာအဲ့တော့ဒီသဘာကိုဘယ်တဲ့ထက်ဒီသဘာဘယ်တဲ့ထက်ဒီသဘာကဘယ်တဲ့ထက်နဲ့အဲ့လိုမန်နေဂျာကနေပြီးတော့ဟင်ဟင်မကောင်းတဲ့တဲကိုဟင်ကောင်းတာထဲတာတော့နည်းပါလိမ့်မယ် ကောင်းတဲ့ထဲကိုမကောင်းတာပြောတာများပါလိမ့်ဟုတ်ကလားဟင်ဘာဖြစ်လို့တော့ဈေးနဲ့နဲ့ပေးဝယ်ပြီးတော့ဟိုဈေးများများစရင်ပြပြီးသူကတောင်းမဲ့ပုဂ္ဂိုလ်ကိုမန်နေဂျာလုပ်လေတာဟုတ်ကလားဟဲ့အဲ့တော့ဟိုတို့ဟိုတို့ကူလီသမားကတော့ဗာပြီးမှာတော့မန်နေဂျာကဒီပေါက်ထဲလိုက်ဆိုပဲအဲ့ဒါဒီဟာကိုဒီပို့လိုက်ဆိုရင်ပေါ့ဟုတ်ကဲ့မပို့မှာပဲ အဲ့ဒါဟိုသရီးကသူ့ကိုသရီးကသရီးခန်းနဲ့နေတာလားဟိုမန်နေဂျာဝယ်တဲ့နေရာသရီးလိုက်လိုက်လို့လားမလိုက်ပါဘူးကြာပြီးမှဟောမန်နေဂျာကညနေကြမှာငါဝယ်တာကဟိပေါ်ထားမှုကဘယ်နှစီကွာဟုတ်ကလားဟိအာသဘယ်နှကဘယ်နှစီကွာမိတုံးကဘယ်နှစီကွာဟိဘယ်နှတုံးအဲအမထာကဘယ်နှစီကွာဟိကမာကြီးကဘယ်နှစီကွာနဲ့ မန်နေဂျာပြောတဲ့ဒိုင်းစရေးကလည်းမှားရမှာထင်တယ်ဟုတ်ခလားဟင်ဟင်ဒီလိုဆိုရင်အဲ့ဒီဂူတောင်နဲ့ထည့်တဲ့စကားတွေကအမှန်နေပါလားဘာဖြစ်လို့ဟုတ်ကဲ့လားဟုတ်ကဲ့လားယောဂီတို့ကထင်ရမမြင်ခင်ကချိုးနေတာဘာဖြစ်တာတော့ရောတာလို့ဘယ်လိုဘယ်လိုထင်ရမြင်မမြင်ရဘူးချိုးဘယ်လို ဘာဖြစ်တာတော့ဘာဖြစ်တာတော့ဘယ်လိုတွဲနေတာတော့ဟင်ချိုးတယ်လို့သိနေအောင်မျက်စိကချိုတာသိတာဗျာနှလုံးပေါက်ကအချိုဝင်နေပေါက်လားလုံးရောဘယ်လိုဘယ်လိုဘယ်လိုတဲ့ဘယ်လိုတဲ့ဘယ်လိုတဲ့မန်နေဂျာပါခဏ ပြောကြဗျာခင်ဗျမောတာခင်ခင်ဗျားတို့ကပေါက်တဲ့လို့လားအာအလားအလားပြမပြခင်ဗျာဝေဒနာကမျက်စိကိုခြူတာကြီးချဲ့ပြလို့လားခင်ဗျာလောကရောမပြမောလိုက်တာခင်ဗျားတို့ဟင်တဲ့အာလောပြမီစရေးသွားပြီးတော့ပါလို့ပြမှာပြီခင်ဗျာဟင် ဟိုတရေတိပုံကြီးနှမ်းဟိုဟိုဘာလို့ဝါဝဝင်းကြီးပုံနာမြင်တာနဲ့ဒီကမှမှွေးနေပြီတဲ့လားဘူတော်ဟင်မျက်စိမှာအမွှေးဝင်လို့လားတဲ့လားဘူတော်ဟုတ်ကလားဘာလို့မတဲ့တာတော့ဟာဘယ်ကအာယုံတော့တဘာကတဘာပဲဟိဘယ်နဲ့တဘာလည်းမချနိုင်ဟာဘယ်လိုအာယုံကရောက်တာတော့ကွာ ကွာမောလိုက်တာကွာမင်းတို့ဘယ်နဲ့တော့ဟေးဟင်ဘာတဲ့ဘာတဲ့ဗျာခမည်းတော်ဖြစ်နေတာပြောတာပါဗျာဟင်ကိုဖြစ်တာကိုကိုမသိဘူးခုဟင်ဟုတ်ကလားကောကိုကိုကိုကိုတော်နဲ့ကိုထဲထားတာတော့ခမည်းတော်ငုံမကြည့်ဘူးလားဟင်ဟင် တရားတိမြင်တာလည်းမွေးနေတယ်ဟုတ်တယ်လားဟုတ်မတည့်ပါဗျာဘာလို့မတည့်တာတို့အေးမတည့်တာတခြားသူဖြစ်တယ်လို့သိကြတယ်ဒါဖြစ်နိုင်တော့တယ်မထာမထာဟေးဟေးတို့ဟိုနာတလူကဖုံးကြလိုက်ကြဆိုမတဲ့တာမှန်လားတခြားစီဖြစ်လို့ပါတဲ့ပုဂ္ဂလာဗျာပုဂ္ဂလာဟဲ့ဟင် ဟုတ်ကလားဟဲ့အဲ့မတက်တာမှများတခြားပြီဖြစ်လို့တယ်ဗျာဟင်ဟင်ဟောမြင်းနာနဲ့မွေးနေတာခဲ့ပဲဟင်ဟင်ဘယ်လိုမြင်မွေးဘယ်လိုခမရတို့ဟာမြင်မွေးခုနလည်းမြင်ချိုးဟာဘယ်လိုဟာတော့ဗျာဟင်ဘယ်လိုဟာတော့ဗျာဟင်အဲ့တို့လေခုနကတို့မန်နေဂျာကဒီနည်းနဲ့ဟုတ်ကလား ဟိုဟာကဟိုတဲ့ထက်တရားကဒီတဲ့ထက်နဲ့ဟိုသင်္ခါရဖြစ်တဲ့အလုသမားကတော့ဟင်မန်နေဂျာညွန်ကြတဲ့အတိုင်းသူကတော့လိုက်နာရမှာလေဟင်သူတို့ကတော့ကူလီသမားဟိုဗျကူလီသမားကတော့ခိုင်းတာထဲရမှာဗျဟုတ်ကလားဟိုပညာသရေးကဟောမန်နေဂျာကဒီကနေ့ဟိုငါသဘာဝတာကဘလောက်ကဘယ်ဟာကဘလောက်ကဘယ်ဟာကဘလောက်ကသူသူပြောတဲ့အတိုင်းသရေးကလည်းမှားမှာမဟုတ်ဘူးလားဟုတ်ကလားဟဲ့ နဲ့ဒီတိုင်းမှခဲ့ကြရတာပဲဟုတ်ကလားဗျာတခါတို့ဟိုသဘက်ဆက်ထုံးတာကတော့နဝတိလာရင်လာပေါ့မလာရင်ဟိုကုသဘာကိုချိန်ဖို့ရာသင်လည်းရှိသေးဟုတ်ကဲ့ဟင်ရှိသေးဟင်တို့မှလည်းပဲအာယုန်တက်လာရင်လာလိမလားအတွေးပဲခင်ဗျားတို့နှူစားတာတော့ဘူးလားဟင်ဟုတ်ကလားဒါရင်ဟိုဆန်သက်ပိုင်တွေတို့အတူဆိုးတာနေမှာနော် ဟုတ်ကဲ့ဒီမှာလဲတို့မှာလဲအာယုံတွေ့လာယုံလာပတ်ပါမလာရင်တော့ဟောင်းဆောင်တွေးတော့တာပဲတင်ဟုတ်ကိုကတော့ကိုကတော့လည်းဆောက်ကြည့်ကြိတ်ပါဟုတ်တယ်လေအတူလိုက်ကြရတာပဲဗျာဟင်အဲတော့စဘာကြိတ်တော့လဲဒီလိုပဲဟိုဒါဘယ်ကူတော်နဲ့ဟာယူဟင်ဒကမဏိကဒီလဲဒီလေဥမာတယ်လေဟုတ်ကလားဟိုအတွင်းတော့က သူကနေစီမံခံခွဲတယ်လို့ထောက်ပြီးကြိတ်တော့တယ်သူပဲစီမံခံခွဲလိမ့်မယ်ဟုတ်ကလားဗျာအဲဘယ်ကောင်လဲဟာဟိုဒီစက်ပေါ်တင်ပြီးဆိုသူဘယ်နဲ့တော့ကူလီနမရတင်းရတာထင်တယ်ဟေးဟုတ်ကလားဗျာဟင်အဲကူလီနမတင်မလို့ပဲဟိုဘဘက်မှာသူ့အဆင့်ဆင့်ဟင်သူဟိုငချင်းကြောင့်မရတို့စကားမရတို့စသဖြင့်သူ့နေရာနဲ့သူစောင့်ကြနေရတာတွေကဟော မန်နေဂျာခိုင်းတဲ့တိုင်းလိုက်လုပ်နေရတာခင်ဗျဟုတ်ကလားအဲဒါတောင်းဒီခေအဲသဘာသိကြိတ်တာအဲခံထွက်နေတယ်ရဟင်ဟင်ဟုတ်ကလားဟိုကြိတ်တော့ဆက်ခဲ့ကြလားဘာဖြစ်လို့တော့ဟုတ်ကလားဒီကြိတ်တော့ဆက်ကြလားဘာဖြစ်လို့တော့အာဟင်း နေရာကမန္တေကြာကြီးရဲ့လက်ချတာဟိုးဗျာဟင်အဲ့ဒီမှာတော့ဟွာလာဟိုငချင်းကြောင့်နာဖောက်နာတို့သက္ကနာဖောက်နာတို့သူ့ဆောင်တဲ့သူလေပြီးတော့တို့ဟိုဆံမှုတဲ့ပေါက်ဖောက်နာတို့ဘယ်တို့တို့ပေါက်ဖောက်နေရှိသေးတာပဲဒါရီယာကောတဲ့နေတော့သိချရလားဟုတ်ကဲ့ဟင်ဟင်တော့ဟိုလိုမန်နေဂျာကအချီကြီးခိုးတယ်သူကအချီလေးခိုးတယ်ဒါပဲကွာလားမဟုတ်ဘူးတို့တော့ခိုးကြမှာဟုတ်ကလားဟင်ဟင် မန်နေဂျာကဘူးဘောအောင်လုပ်မယ်အဲသူတို့ကဘူးဘောအောင်မဟုတ်ဘူးတမျိုးလုပ်ပါဘူးဘောကဟိုဝါတလုံးနှလုံးပေါ်မှာထင်တယ်ဟင်မန်နေဂျာကတုံညာတိုးလို့လည်းရတယ်ထင်တယ်ဟင်ဟုတ်ကလားအဲသူကတုံညာတိုးရင်လည်းတိုးမယ်ရှော့ရှော့ရင်လည်းရှော့ဟုတ်ကဲ့ဒီဟိုခုတို့ဟိုစကားကောင်းတဲ့နေရာတို့ငချင်းကြောက်ကကောင်းတဲ့နေရာတို့စာပေအပြင်သူ့နေရာနေရာအတွင်းအတွင်းအတွင်းအတွင်းအဲ့ဒီကောင်းတဲ့ဟာတွေကဟောသူ့နေရာနဲ့သူသူ့ပိုင်နာသူ့ပိုင်နာလေးတနိုင်တနိုင်တော့ သူလည်းအလုပ်လိုချင်လို့လာတာမှမဟုတ်ပဲလေဟင်သူကတော့အလုပ်လိုချင်လို့လာတာလေလားဟုတ်ကလားဟင်ဒီလိုပဲတို့အထဲမှာရှိနေတဲ့တွေးပြီးကြံပြီးတွေကတော့အလုပ်လိုချင်လို့လားဟာဟုတ်ကလားဟင်သူတို့ကရောဟင်သူစီဝါဖြစ်အောင်တော့အတွေးကြံကလည်းလုပ်မှာပဲထင်တယ်ဟုတ်ကလားသူနိုင်ငံနိုင်ငံတပိုင်းတနိုင်တော့လုပ်မှာဗျာဟုတ်ကလား ဟင်မြင်မှုထားတာလည်းမြင်မှုထားတဲ့အတိုင်းကြားမှုထားတယ်လည်းကြားမှုထားတဲ့အတိုင်းနားမှုထားတယ်လည်းနားမှုထားတဲ့အတိုင်းအဲသူကလည်းလုံမှာပဲဟုတ်ကလားဖန်တွယ်နေတာသူတို့လည်းပါတယ်မန်နေဂျာကြီးလည်းပြည့်စုံမလားမြင်ရတာမန်နေဂျာကြီးလည်းပြောနေကြအဲ့ဒီကမန်နေဂျာအဲ့ဒီဘော်ဒီမတက်တော့ဘူးတော့ဘူတော်လောင်းတဲ့ဟိုဘူတော်ထုံသွင်းတို့ဒီသရင်အင်ကိုင်နာတို့ဒါတော့ဗမာနေဂျာလောက်ထားဟင် အဲ့ဒါလေးကြတော့သူဆိုင်ရာဆိုင်ရာရှိသေးရှင်ဗျာအဲ့ဒါတွေလည်းလုံပါပဲဟုတ်ကလားဗျာအဲတညနေဒါနဲ့ပဲဟိုကြိတ်ခွဲတာလည်းကြိတ်ခွဲပေါ့ဗျာဟုတ်ကလားဒီရှိတဲ့ဂူတော်နဲ့ဟာကြိတ်ခွဲတာလည်းရှိသေးဗျာဟိုကအတိတ်ဒီဝဲပြီးဂူတော်နဲ့ထဲ့တာလည်းရှိသေးဗျာဟုတ်ကလားဗျာအထိုးလည်းရှိတယ်အတွင်းလည်းရှိတယ်တော့သဘာဝလူခံဖြစ်အောင်လုပ်တာပဲရှိတယ်ဟုတ်ကလားခံကမြေပြန်ရောက်ပြီးငွေဖြစ်အောင်လုပ်တာလည်းလုပ်ရှိတယ် ဒါအကုန်လုံးမန်နေဂျာတောင်းယူရတယ်နော်အကုန်လုံးတော့စက်ပေါ်သူ့အထူးအာဏာကိုလွှဲထားတာဆိုရင်ဆောင်တဲ့ပိုင်ကြီးကဟင်သူ့ကိုယုံကြည်စိတ်ချလို့လွှဲထားတယ်အဲ့တော့သူကတဘာဝယ်တဲ့နေရာကအမှန်တိုင်းပဲလားဟင်မန်နေဂျာကလေဟင်သူကဝစကုဓမ္မတာသောတာဓမ္မတာအဲ့ဒီအတွေ့အကြုံနဲ့ပေါင်းပြီးလေသူခံစားရတယ်ခံစားပြီး ဟိုဘာလို့ဝေဒနာပိစီဟာတဏှာဥပါဒလာမတင်လေဟင်ဒါတွေနဲ့သူပေါင်းပြီးတော့ဟုတ်ကလားဟင်ဝေဒနာချဲ့သလားဒုက္ခမယ်ဟင်သင်ညာရောဝေဒနာပြောတဲ့အတိုင်းလောရမှာတယ်ဟဲ့သင်္ခါရရောဝေဒနာပြောတဲ့အတိုင်းလောရတာပဲတယ်ဟဲ့ဟုတ်ကလားဒီလိုနဲ့ညနေကိုတရေနေသူကတော့ဟိုတရေကတော့ရေးရမှာပဲအဲရေးပြီးအေးဟာကြီးတဲ့ဖိုင်းအဲတထုပ်တဘိုးကြီးနဲ့ဆက်ပိုက်ပြီးသွားပြီး ဒီကနေ့ရောင်းတာကဟောလောက်ရတယ်ဝယ်တာကဟောလောက်ကုန်နေဟုတ်ကလားဟင်အော်ကြိတ်ခွဲတာကအလုတ်သမားကဒီလောက်ကုန်နေဘယ်ဟာကဘလောက်ကုန်နေလဲသူသိရင်အဲ့ဒီမှာတွေ့ပြလိုက်တယ်တွေ့ပြတော့အဲ့ဒီသိရင်ဟာသိရင်မှန်လားသိရင်မှားလားသိရင်မှားဆိုရင်တော့အရှုံးပေါ်မလားများဆုံးပါဖြစ်လို့တော့ဟင်ဟာဟင် ဟင်အဲညနေသရင်သွားပြီးဆန်ဆက်ပိုင်စီကိုသွားရှင်တော့ဘယ်နဲ့တော့သရင်မာလားသရင်မာလားသရင်မာအဲသရင်မာနဲ့သွားရှင်လို့ရှင်အဲ့ဒါဘယ်နဲ့တော့ဒီကနေ့လေပတ်တဲ့ဟာအများပေါ်မလားကျုံဆုံးဟုတ်ကဲ့လားပြေးကြရလားကောဟုတ်ကဲ့လားဟုတ်ကဲ့အဲဒုက္ခတော့ညမထင်တာပါပဲဗျဟင်ဟင်ညဘူးလား ဟိမညာပေမဲ့လေဟိုစက်ပိုင်ကြီးကသူ့ကိုအကုန်လုံးရှင်းလိုက်ယုံထားတာပဲဘောင်းဆောင်မန်နေဂျာကပြောလဲကောင်းကိုနှင်မောင်းတာလည်းကောင်းကိုဗျာဟင်ဟင်ဒီမန်ခံလုံးကတော့ပြီးပြီလေသေတတ်တယ်ခင်ဗျဟင်ကောင်းတယ်အဲ့တော့သူကယုံကြည်လောက်ဆရာအကြောင်းကမရှိဘူးလားအဲ့တော့ဘယ်လိုမယုံကြည်ဘူးလားအဲ့တော့လေဟိုလက်ခံလိုက်မှာကော အဲ့တော့တရက်တည်းမကဘူးတလားလုံးလုံးနဲ့ဒီလိုပဲထင်တယ်အဲ့တော့တရက်ရှုံးနဲ့တလားရှုံးပဲလို့နေမလို့ဟမ်ဒါဖြင့်ဟိုတလားရှုံးနဲ့တနည်းပြလို့နှစ်ချုပ်နှစ်ပတ်လည်းသိရင်ဘယ်လိုနေမထင်ဟမ်အဲ့တော့ဟိုနှစ်ပတ်လည်းကြမှာချုပ်ကြည့်တော့ဟာရှုံးကဘလောက်ဘာကပေးစရာကဘလောက်ဘာကဘလောက်နဲ့ဖြစ်မှာလဲ အဲ့တော့ဘာတော့တက်ပိုင်းကအဲ့ခါကျမျိုးလုံးမပြူဘူးလားပြူဟာမင်းဒီတော့ဘာလို့ရှောင်းပါလဲအဲ့ခါပြောတယ်ဟိုဘွင်လာကြီးကပြင်းလျာတာကဘယ်လောက်ကြောက်ဟုတ်ကလားဟင်ဟိုတို့ဘာနဲ့ပြောလို့ရှိရင်တော့ဟိုအကြမ်းမြတ်နဲ့အတရင်မြတ်ဆိုမရှိဘူးလားဟင်ဟိုအကြမ်းမြတ်တုန်းကတော့အများပြချင်းကြမှာပေါ့အတရင်ကြတော့ခုနကထုပ်ပုဂ္ဂရိယာတွေဘာတွေဒါတွေဝင်အောင်ပါဘူးဗျ အဲ့တော့ခုနပြောလို့ဝမ်လာပင်လေးရတာကဘလောက်ကိုစဘာအယောင်းဝယ်ကတော့ဘလောက်မြတ်တယ်အဲဒီဆံကိုကြိတ်ခွဲပြီးရောက်လာလဲဘလောက်ဘလောက်ထိကိုအမြတ်ဖြစ်လာတယ်သို့တော်တဲ့ဗျာဘာဖြစ်လို့တော့ဟုတ်ကလားဗျာဟင်ခုနကတော့ဘာနာကြီးပင်လေးရကဘလောက်ဟုတ်ကလားပြီးတော့ဒီဘာနာကြီးလာဆက်တာရှိသေးတယ်တူလေးတစ်ချောင်းနဲ့အဲ့တူလေးတစ်ချောင်းကဟောထိရောက်တယ်ထင်တယ်ဟင် ရွှေတူလားငွေတူလားဘယ်လိုဟာငွေတူလောကရောမယ်တူလေးကလေဘာတဲ့ဘယ်လိုလဲဗျာအာလောကရောမယ်ခမညာဟင်အဲ့တော့ဟိုတူတာကလည်းပါသွားအောင်မှာတယ်တူတာကဘလောက်ပါသွားလို့တထင်းမင်းကြီးနဲ့ပြည့်အသားနဲ့ဖက်နေနဲ့လာအောင်မှာတယ်ဗျာအဲ့တော့လေရှိဖေးတော့ရှိဖေးတော့လားမနဲ့တော့အဲ့တော့ဒီတနေ့တော့ရှုံးပြီထင်တယ်ဟင်တိုင်းနောက်နေ့လည်းဒီတိုင်းပဲဆက်ပြီးတော့သရင် ဖွင့်ပြီးတော့လဲမယ်ဆိုရင်ဘယ်လိုနေမလဲဟုတ်ကလားဟုတ်နောက်နေ့လဲရင်ရောဟုတ်ကလားအဲ့တော့ရှုံးနေဒီလိုဆိုရင်တထေးကြီးမှာသူ့မိဘအမွေရလာတဲ့အတွင်းပစ္စည်းတွေရောဟုတ်ကလားဟင်ဘာဖြစ်လို့တော့မဲဂုဏဘာဖြစ်လို့တော့ဟုတ်ကလားအရှုံးပေါ်တာဘာဖြစ်လို့တော့အမှန်တရားလိမ့်လို့လား တို့ဘောတို့ဒီလူဘဝရလာတဲ့ပုပ္ပိသကတပုံညာတဆက်ဟာလူဒီကောင်းမှုကြောင့်ဖြစ်တာလေဟင်သိတာကိုလူဒီသိတာမြင့်မြတ်တဲ့အမျိုးမဟုတ်ဘူးလားလူဒီအကြောင်းအကျိုးအကောင်းအဆိုးကိုသိနိုင်တဲ့လူမျိုးမဟုတ်ဘူးလားအာဌာနာဓမ္မနာတိသာနာတိကိမနုသောဟင်အကျိုးရှိအကျိုးမဲ့ကိုသိတာလူပြောထင်မဟိပြီးတော့ကုသလံကုသလမနာတိသာနာတိတိမနုသောမဟုတ်ဘူးလားကိုကြံတဲ့အကြံကိုပြောတဲ့အပြောကိုလုပ်တဲ့အလုပ်ကိုအပြစ်ရှိမရှိသိတာလူအရင်တော့ကဒီလောက်ထိသူမြတ်ခဲ့တယ်ထင်တယ် တို့ဒီအမိတ်ဟင်ကိုလုတ်တဲ့အလုပ်ကိုကြံတဲ့ကြံကိုပြောတဲ့အပြောကိုအကျိုးရှိမရှိသိသေးတာဟင်ကိုကြံလိုက်တဲ့အကြံကိုပြောလိုက်တဲ့အပြောကိုလုတ်လိုက်တဲ့အလုပ်အပြည့်ရှိသွားတဲ့အပြည့်မဲ့တဲ့သိသေးတာဟဲ့တိုင်းလက်ထက်ဘွားအမွေရတာလေးတောင်ဟုတ်မလားဟုတ်ကလားဟင်အမွေပါလေးတောင်လေဟင်ကုသိုလ်တို့ကြောင့်လူဖြစ်လာတာမဟုတ်ဘူးလားအဲ့တော့အမွေပါလေးတောင်ပဲနေတော့ ကုန်တော့တို့ဘယ်နဲ့တော့များအဲ့ဒီအတွင်းရွှေပြည်စီလေးတွေကိုတထေးကြီးရအပေါင်းဆိုင်ပွားပေါင်းရဲ့လို့လားဟင်စက်ပိုင်းကြီးရတော့ရွှေပွားပေါင်းမရပါတဲ့ဟိုကြားကောင်းလို့လားအဲ့တော့လည်းပဲမန်နေဂျာပဲအာကိုရမှာခင်ဘယ်သူအာကိုရမလို့အဲ့တော့ဘယ်ဒါလေးတော့ပေါင်းပေးပါပေါ့ဟင်ပေါင်းပေးရတယ်အဲ့တော့ဟိုဟာတော့ဟင်ဟုတ်ကဲ့ဆိုတော့ပေါင်းပါ အဲ့တော့ဟိုတထေးကြီးရဲ့ဟိုရွှေပါတထေးကြီးရဲ့စိန်မာပြောပါမလားအဲမင်းရွှေလိုပြောပေါင်မေးတာကွယ်ဟုတ်ကလားလားဟင်ဒီလိုနဲ့ကောပေါင်မခံရဘူးလားအဲ့တော့မန်နေဂျာကသူ့ရွှေသူ့ငွေတို့သွားပေါင်တော့အရင်တိုင်းပဲရေရသလောက်နဲ့တန်အမှလားဟုတ်ကလားဟင်အာမန်နေဂျာကွယ်ဝင်မလားအဲ့တော့တို့လူဘဝရောက်တယ်ဒါနာလေးပြုတော့ဟော ငါပြုတာငါပြုတာလားယုံနာနှစ်ပါးပြုတယ်လို့ပြောတာလားဟုတ်ကလားပြီးသားဆောက်ပြီးတော့ကောအဲ့တော့ခင်ဗျားတို့ဓာရီသွားထူခွဲရောင်းချတော့ကောဘယ်လိုနေတော့မန်နေဂျာပဲအားရတာခင်အဲ့တော့ဒါနာလေးပြုတာတောင်းကောင်းမှုပြုတာတောင်းကောင်းမှုဖြစ်လားညလားဘာဖြစ်လို့ဘာဖြစ်လို့တော့ဟင်ဟုတ်ကလားဟင်ဘယ်နဲ့တော့ဟဲ့ တို့လူဘဝရောက်လာတယ်ကုသိုလ်ပြုတာလေးတောင်ကုသိုလ်ဖြစ်ဖြစ်ဖြစ်ကြလားငါပဲဆိုတရားဒိဋ္ဌိဟုတ်ကဲ့အဲဝတ္ထုပုဂ္ဂိုလ်ဆိုရင်တဏှာထင်လိုက်အဲ့တော့အတွင်းပစ္စည်းလေးမန်နေဂျာအပိသွားရောင်းလိုက်ပြန်တော့လည်းပဲသူ့နာမည်ခံခိုင်းပြီးရောင်းတော့သူကဖြတ်သားလာဆောက်လို့မှာပဲဟုတ်ကလားဟင်ဒီလိုဆိုသက်ပိုင်ကြီးကတစ်ခါနာလားနှစ်ခါနာလား တော့ဟိုတို့အယောင်းတော့လည်းတခါနာတယ်အဝယ်တော့လည်းတခါနာတယ်ပြန်ပြီးရောင်းတော့လည်းတခါနာတယ်သွင်းတော့လည်းတခါနာတယ်အခုဟိုမိဘလက်ထက်ဘွားလေးတခါပြန်ပြီးထုတ်ပြီးရောင်းတော့လည်းတခါနာတယ်ဘယ်နှခါနာတော့ဘသူတို့စက်ပိုင်ကြီးစက်ပိုင်ကြီးဟုတ်ဟုတ်ကပိုင်ဒုနမခံပါပါနေအင်းအင်းကျနဲ့ဒုနမခံဆင်တယ်စက်ပိုင်ကြီးကြောင်းပြောဟုတ်တယ်ဟင်ဟင် အဲအညာခံမရပဲအဲ့တော့သူဒီလိုနဲ့လဲလို့ရှိရင်လဲလာလိုက်တာခုနှစ်ပေါင်းဘယ်လောက်ရှိလို့ဟင်ဟင်အသက်50ရှိသူကဘယ်လောက်ရှိတော့60ရှိသူကကောဟုတ်ကလားအဲတော့อืมကြည့်တော့ထရံလဲกว่าနေပြီတကြီးဟာဟင်ဟင်အမိုးကောလမ်းနေချင်ဟင်သပင်ကြီးကြည့်လိုက်တော့လဲဖြူလို့အမိုးလမ်းဟင် ဟင်ဟို69ပဲဆိုတော့ရေရလည်းတုံလို့လိန်လို့ထရံလည်းကွာတယ်ဟင်ပြီးတော့တို့အကျော်တွေကလည်းထုံးနေနေရထုံးဖူးတဲ့နေရာဖူးဆိုတော့တန်ချက်ကတော့မှန်သေးလားဟင်ဘူဘူဒီကျိုးတွေကရောကောင်းသေးလားကွာလန်ကျဲနေဟုတ်ဟေဘူဒီကျိုးလည်းကောင်းတော့ဘူးထင်တယ်ကျော်တွေရောဟင်ဟင်ဟုတ်ကလားဟဲ့စက်ကြီးကတော့ဂျုံညုံကြလာပြီဘာအများရတော့ ဟုတ်ကလားစိတ်ကြီးကတော့ဘယ်လောက်ဖြစ်နေတော့ခုလဲလားဟင်ဟုတ်ကလားဘယ်လိုကျူရင်းနေပြီထရထရဟောတန်ရဟောပန်ချက်တရားဟောညုံနေဘူးအမိုးကဟောလမ်းနေဟင်ဘာမှဟိုဘာမှလည်းကောင်းတော့အမြတ်ကောဘယ်လောက်ရှိတော့ ဟင်ငါမရှိဘူးဟုတ်ကလားအများရှိဘူးလားအများလည်းဘာရှိဘူးခုခဲ့အမြတ်မရှိုံနဲ့မကဘူးကြိုက်ဆွဲမကြိုက်ဆွဲမတိဆွဲနဲ့အကျွေးဘလောက်တင်နေတော့အကျွေးဘလောက်တော့ຢာကနန်းလောက်နေမှာပါပေါင်းများဒါတယ်ဘူးတပေါင်းများဒါတယ်ဘူးခဏတော့အကျွေးကကြိုက်ဆွဲမကြိုက်ဆွဲမတိဆွဲဟင်တေးတယ်ဆွဲတယ်ဆိုတာသူပြရတာမဟုတ်လား အဲတော့ဟိုကြက်သားသားကမ်းနေသာရဏရရကြက်ဆိုတဲ့စိတ်နဲ့သားတာထင်တယ်ဟုတ်ကလားအင်းဝါတယ်ဝါတယ်ကိုယ့်ဘက်ကမှတ်တာလားကြက်သားကြက်သားသူ့ဘက်ကမှတ်တာလားသူ့ဘက်ကမှတ်တာဆိုဘေးရန်ရှိလားရရန်ရှိလားအဲကြက်ပြကြက်ပြကြက်ဘက်ကနေစိရင်တေးထားတာကိုယ့်ဘက်ကစိရင်တေးတာမဟုတ်ဘူးဟင်အဲ့တော့ကြက်ဆွဲကကြက်ထဲရောက်မှထင်တယ်ဝယ်ဆွဲကဝယ်ထဲရောက်မှထင်တယ်ဟုတ်ကလားအဲအဆွဲတိုင်းဘဝရောက်မှထင်တယ် အဲတော့အဲ့ဒီတို့ကြက်ဒါကဝက်ဒါကနားဒါကနွားနဲ့မှတ်ထားလိုက်တာအကျွေးစရင်သူသူများဘက်ပေးเสียဘယ်လောက်ရှိတော့အာခဏရတော့အများကြီးလောက်ပြန်ကြဒီလောက်မများနိုင်ပါဘူးမငင်းနဲ့ကြာကျုပ်သိတယ်အာလောက်ကြောမယ်ဗျာခဏရတော့ဟင်ဟင်ဘာလားဟို ငယ်သူကပုံများလားကြီးသူကပုံများလားဟုတ်ကလားကြီးသူကပုံများတယ်သူဖိလိခုံလုံးကရှိတယ်ကိုမျိုးမြင့်နဲ့ပြီးတော့ကိုဒူးတဲ့နှစ်ယောက်ရှိတယ်ကိုဒူးကအကြီးဟိုကိုမျိုးမြင့်ဆိုတာသူ့နာမည်အငယ်ဟိုလူနာမည်တော့အတုတ်ပေါ်တယ်ငယ်နာမည်အတုတ်ဟိုကအတူအတူကအကြီးအတုတ်ကအငယ်အဲ့တော့အတူအကြီးကပြောတယ်ဟေ့မင်းနဲ့ငါသမင်းသားပါကွာ အဲ့တော့ဟိုငယ်သူကပြောတယ်ဟိုကျုပ်ကနောက်ပါစားရင်သမင်းလို့ကြီးတယ်ဗျာဟင်အဲ့တော့ကြီးနဲ့ငယ်တယ်ဘသူကပိုစင်းများတော့ကျွေးများတော့လို့လောကရောဗျာခုနတော့ကြီးတွေကများတယ်ပြောဟင်ဟင်အဲ့တော့တို့ဒီတိုင်းနာအကျွေးတွေကလည်းဟုတ်ကလားခင်ဗျားတို့တသိန်းနှစ်သိန်းလောက်ဝင်ငွေရှိရင်ဟိုကလည်း ဘယ်ကတော့ဆံမြလာတဲ့ဘယ်ကဘာတဲ့ဆိုအကျွေးရှင်ကပြုံတောင်းမှထင်တယ်ဟိဟင်အဲ့တော့တို့ငွေလေးတစ်သိန်းလောက်ရှိတာတောင်းဟုတ်ကလားကျွေးကနေတာမမဟုတ်တာကနာဟုတ်ကလားမင်းအဲ့ဘယ်နဲ့လုပ်နေတယ်ဘယ်နဲ့လုပ်ကြဒီလောက်ဒီလောက်ကြီးများမှာတော့အဲ့တော့မဆတ်နဲ့မဆတ်တော့ကနေမလားဗျဟိုကစက်ပိုင်ကြီးပဲနာမည်ရှိပြီးခဏဂုံတိတ်ခါကြမှာပေါ့တရင်တွေကနေပြီးတော့ ဟင်ဟုတ်ကလားဒီစပိုင်ကြီးကိုတော့ဥပဒူပေါ့တိဒါယံဆိုတာသတင်းစာထဲပါမှာလေဘယ်နည်းဘယ်ရကူဒီသိရင်လာရှင်းမှာမရှင်းနိုင်ရင်ဘယ်လိုဒီသေးဥပဒေရသွားလားအဲဘယ်လိုလုပ်မလို့အာဟုတ်ကလားနိုင်မမလားတို့ရှိခိကတော့ပါလို့ရတော့ရှိခိပြောတာလေခုခိတော့မသိဘူးလေသူရှုံးလို့ရှိရင်ရှုံးပါပြီကျွန်တော်တော့ဘယ်လိုမှမတတ်နိုင်တော့ပါဘူးကဒီဝါဒီခံရ ဟင်ဟင်အဲ့တော့ဒီတိုင်းကြီးကသက်ပိုင်ကြီးဖြစ်နေပြီးအကျွေးတွေကလည်းခုဘယ်နဲ့တော့ဟုတ်ကလားအဲကားနဲ့သွားတော့တကားပိတ်ပြီးပိတ်မောင်းကြည့်ရမယ်ထင်တယ်ဟုတ်ကလားပြောမောင်းရမလားပိတ်မောင်းကြည့်ရမလားဘာဖြစ်လို့တော့ဟုတ်ကလားသွားစရာရှိတော့နေ့ကိုပြောင်းသွားမလားညအမဟုတ်ကလားဟင် ဒီတိုင်းကြီးဆိုရင်တော့ဘယ်နဲ့လို့ချမ်းသာပါမလားဆင်းရဲပါမလားဒီလိုဆိုဒီတိုင်းဆက်နေခင်ဗျားတို့ဒီဝါဒီခါရတော့ဟင်ချက်ဘူးလားအာဟင်ဒီတိုင်းဆိုခင်ဗျားတို့ဒီဝါဒီခါရတော့မယ်ဟုတ်ကလားဗျဟိုကလည်းကြားတာနဲ့လာတော့မှာပဲဟင်ကြားကြမကြားကြဟိုကလည်းကြွေးရှင်ကတော့ခြီးတုံးကဘဲကလိုချင်လို့ခြီးထားတာအတိုးရမလားလို့ခြီးထား ဟုတ်ခလားသူလည်းပရာဟိတဓမ္မမဟုတ်ပါဘူးဟင်ဟင်ကြီးတဲ့ဘက်ကလေဟင်ဟိုတို့ဒီကဘုံတိခါကိုကြည်၍သူတော့မလိန်တန်ကောင်းမညာတန်ကောင်းပေါ့လေဒါနဲ့တရားဘလောက်တို့ဘယ်ရီဒူးနဲ့ဒါကြည့်ပြီးချီထားတာဟိုကဟုတ်ကလားဗျာအဲ့တော့ကြည့်ကြည့်မရှိကြည့်သူကလည်းသူ့အတိုးလေးတော့လိုချင်မှာဗျာဘယ်နဲ့လောက်မလို့ဟာဘယ်လိုအာ လဲစင်းဆောင်လည်းတယောက်ဆိုရင်တော့နည်းနည်းသက်သာအောင်မှာပေါ့ကွာကွာနေရမှာမဟုတ်တာကျွေးစင်းကဘယ်လောက်တော့ဟင်ဒီနေ့ဒီနှလုံးပွင့်ငင်ကမိတ်ချင်းတွင်းကိုမမြင်လိုက်နဲ့ဘသူပဲဝါကောင်းဤဖူးသည်မကြလိုက်နဲ့ဘသူပဲဝါကောင်းဤဖူးသည်ဘယ်နဲ့ကြိမ်လုံးတည့်ရဲ့ကြိုက်ဆွဲမကြိုက်ဆွဲမသိဆွဲလေတနေ့ကိုဘယ်နဲ့ကြိမ်လုံးတလားဆိုတော့ဘယ်လောက်ဆိုတနေ့ဆိုတော့ဘယ်လောက်ဆိုကဲလေစင်းကွာစင်းကွာ မဆိုးဘူးဟင်လက်ဆင့်ပို့ဆိုးသွားမှာပါအဲ့တော့တို့ဘာလို့ရမတော့ဟင်ကိုကဟိုခံစားချက်လည်းပြန်မပြင်နိုင်တော့ပဲဟုတ်ကလားဒီတိုင်းကြီးဆက်လဲနေရင်တော့ခင်ဗျားတို့ဒီဝါဒခံရတော့မယ်ဟုတ်ကလားအဲ့တော့ဒီခံဆက်ပိုင်ကတထေးရလို့လုံနေတယ်ဟုတ်ကလားဟိဒီသူကတထေးရလို့ ပုဂ္ဂလာပြီးဆန်းဆက်ကဟောပေးတယ်ကြံတယ်ဆိုပြီးတော့မဝင်ပဲနေနေမန်နီဂျာရှေ့ဆက်လိမ်ပြီးတဆိုဆက်ဆက်ပထမတော့ပါတော့မယ်ပုဂ္ဂလာကအဲ့တော့မနက်ကတည်းကသက်ယုံမဖွင့်ခြင်းကိုသက်ပိုင်အရင်တစ်ခေတ်ရောက်ပေါ်ပြတာဟင်ညနေအိမ်ပြန်ရင်အင်းသက်ပိတ်ပြီးလို့အလုတ္တမတွေအကုန်ပြန်မှသက်ပိုင်နောက်ထပ်လိုက်ပါ ဟုတ်ကလားဟင်ပြီးတော့မန်နေဂျာသဘာဝဝင်ရင်လဲသက်ပိုင်ပါရသည်ဟင်မန်နေဂျာနောက်ကိုနောက်ကလိုက်ပြီးတော့သူဝယ်လာချမ်းနောက်ကလိုက်ပြီးထက်ချက်မကွာဘယ်လိုတော့ပြီးတော့တရေခန်းကိုကိုကိုယ်တိုင်ဝင်မှတ်ထားကိုထိုင်ကြည့်ပါဟုတ်ကလားပြီးတော့သူ့ဂူတော်နေဂူတော်နေကိုဂူလီတွေတွင်းလို့ရှိရင်လည်း သူ့ဘယ်ကိုယ်တော်ကိုဘယ်တဘာသွင်းမယ်ကိုပိုင်းရှင်ကိုယ်တိုင်နောက်ကလိုက်ပြီးကြက်မှတ်ပြီးသွင်းပြီးပါဟုတ်ကလားဟင်ပြောဒီကိုယ်တော်ကထုတ်ပြီးဟိုသဘာကျိတ်ခွဲတော့ဟောကျိတ်ခွဲတာကိုစက်ပိုင်ရှင်ကိုယ်တိုင်နောက်ကလိုက်ပြီးတော့ထုတ်ပြီးပါဒီလိုကစက်ပိုင်ကပတ်သာဟွာဖြာသိမ်းအကုန်လုံးကိုသူကိုယ်တိုင်လိုက်ပြီးတော့လုပ်မယ်ဆိုရင်ဒီဆန်ဆက်အရှုံးပေါ်ပါဘူး ဟင်ကျုံပေါ်နိုင်ဘူးဟောဘာဖြစ်လို့တော့မန်နေဂျာလိန်ရဲပြီဟင်တရေကမဟုတ်တာမှရဲပြီလားခုနကတို့ကူလီဓမ္မတွေကမဟုတ်တဲ့ပေါ့ဆောက်ထဲရဲဦးမှာဘာဖြစ်လို့တော့ဆက်ပိုင်ခြင်းကိုယ်တိုင်ပါလို့ဟုတ်ခလားဟင်အဲ့တော့တို့ဒီအတိအတိသွားလေးထင်တယ်ဟိဆက်တိုင်ခြင်းကဒီတိထင်တယ်ဟိ ဒီပြီဆိုတာလေးဟာအကုန်လုံးနေရာတိုင်းပါနေရမှာထင်တယ်ဟင်ဒီလိုသာတတိနဲ့ရှင်နဲ့အတိလေးပါနေရင်ဟုတ်ကလားဟင်ထင်ရဲ့မြင်တာနဲ့ချိုပါအောင်တော့မလားမြင်တာမြင်တာနဲ့ရပ်သွားရမယ်ဟုတ်ကဲ့ဒီလိုဆိုရင်တော့အပေါက်တဲ့သွားတာဟင်လုံးနိုင်မှာမလားဟင်ဟုတ်ကလားအဲ့တော့အကျွေးရဘယ်လောက်တော့ အဲ့တော့တို့ကဘလောက်ကုန်းပြီးယုံရမှာလဲဟုတ်လားလက်ဖက်ရည်လေးမှထွက်ပေါက်တော့ဟုတ်လားအိမ်ပြန်ခမင်းလေးမှကားတော့ဘူးလားပါတယ်ဗျာအမခမလူကြုံလာစာလေးတော့ပေးဦးမှာဟင်ဟာလူကြုံလာခဏတော့လူကြုံမလာလို့ပြောတော့ဗျာလာစာလေးတော့ပေးဦးမှာပါဟင် ဟုတ်ကလားဘာလို့မပေးတော့ဟာဒီပိုးချောင်းနေတာတော့ဗျာဟင်ဟင်သဘောပေါက်ကြတယ်အဲ့တော့ဒုက္ခနာ၅ပါးဟာဟင်ခုနပြောတဲ့ရုပ်ခန္ဓာကဆောင်းဖက်နေသူထင်တယ်ဝေဒနာကမနေကြပညာကသရိပ်သင်္ခါရကရောကုလိသမဟင်ဝိညာဉ်ဆိုတဲ့အတိကသက်ပါအဲ့ဒီဝိညာဉ်တိဆိုတဲ့အတိဒီနေရာတိုင်းပါနေရမှာထင်တယ်ဟုတ်ကဲ့ ဟိတတိနဲ့ရှင်တော့အတိထင်တယ်ဟိဒါသာပါနေလို့ရှိရင်ဘယ်နေရာမျိုးမဆိုအတိနဲ့အတိနဲ့အလုတ်လုံးပုံဟုတ်ကလားငါရှိမရှိဘယ်နေတော့မသိနိုင်ဘူးအရှိရှိတိုင်းငြင်းမမြဲဟိပိုင်းမပိုင်းဟိကောင်းမကောင်းဟိအကုန်သိနိုင်လေဒီလိုတို့တို့ရုံးပေါ်ပါအောင်မလားအေးတို့ပါတော့ခန္ဓာဆိုတဲ့စိတ်ယုံကြီးတော့တည်ပြီးပြီလေဟုတ်ကလားအဲတည်ပြီးလို့ရှိရင် တို့ရလာတဲ့ဘဝအကျွေးမတင်ဖို့အရေးကြီးဆုံးဟုတ်ကလားဗျာကဲနာကြပါဘူး